ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်ဆန်းအတွင်၌9ရက်3လ2010ခုနှစ်တွင်ဟောကြားတော်မူသောတကယ်လုံးရင်အဟုတ်ရတရားတော်ကိုယ်ဒါတယ်သူအဲ့ဒါခုဖြစ်နေတာကစကားမပြောမှသက်သာတယ်။ဘာပြောရင်အဲ့ဒီပါရိကပူလာပူလာပြီးတော့ချစ်ချစ်တော့ဖြစ် အဲ့ဒီအစာအိတ်ကြကြပြီးတော့နှောင်းလေးပါပြန်ကြလာတယ်။အဲ့ဒါနောက်တော့ခေါင်းလေးပါကိုင်းနေ။အဲ့ဒါကိုနတ်တူမှာနာလာသခံပြရတယ်။ဒုဒမရပြင်နေကြတာလေ။ဆရာကဒီလိုကဟာเอกาพยาคาพยาคาพยาคาลาวนาคอมูกุจานามาพยา ဒါဝင်းဆက်လိမ့်မယ်ဗျာ။ပုံပါလည်းနှောင်းမွေးဖို့ဗျာ။ဟုတ်ပါဗျာ။ဒီလိုအိမ်တိုင်းပါရဲ့။ဒီမှာဆရာတော်မဟာစီတင်ရတယ်။ပုံပါရဲ့ရလူနဲ့နာတလူအဲ့ဒီတိုင်းပဲ။တင်ပါဗျာ။ဟင်။အဲ့ဒါဒီဟောပြသူတို့ပရိသတ်ကတော့တချို့ယောဂီလည်းယူတည်တာတချို့ယောဂီလည်းမယူတည်ဘူး။ ပြီးတော့ယောဂီရဲ့အကြီးမားဆုံးအဖြစ်ကံကသက္ကာသုံးခုဖြစ်တယ်။မှန်ပါဗျာ။ဒါသာပြောခံရသူရောပြောသူရောနောက်ဦးမြတ်ပဲပြီးတာနော်။မှန်ပါဗျာ။ဒါသာစัจတိထား။မှန်ပါဗျာ။သူမာဒီမာတော့ပါတော့သူဒီကသာပြောပါများသူကသကုံး ပြီးတော့ကြံပြီးစဉ်းစားမှုအဲ့ဒါကတော့ခုခုကိုသိတော့ကြံတယ်ဟင်ကြံပြီးစဉ်းစားတာအဲ့ဒါဒုတိယဖြစ်မှုပေါ့ဟင်ဟိုမျက်စိဟိုကြည့်ကြည့်အဲ့ဒါတတိယဖြစ်မှုအဲဒိတ်ကြည့်ကြည့်ဒီမဲ့ကြည့်ကြည့်ဒီလောက်သိပါသွားကိုခန္ဓာနဲ့ကိုစိတ်ထားတယ်ပွဲသွားပြီခန္ဓာဖြစ်နေတာ အဲရလို့လားရပါဘူးအဲဒီကဒါကြီးနာပြီးဟိုပဲထွက်ပြီးတော့ဒုတိယဖြစ်နေတယ်ဒါကပြောတာကြတော့သူတို့မှညာကတရားဆန်းလို့ပြီးပြီးမှတို့တရားအားထုတ်တယ်ဆိုတာဘုံလုံးကြီးအောင်ပြီးတာမှန်ပါပါအဲဘုံလုံးကြီးမှဒီနှလုံးအိမ်ကသူ့ပင်ကိုတွေးလေးတိုင်းရှိတာတွေးလေးပါမှုပုံမှန်ရှိတာဟင် ဝိလေပါမှုပုံမှန်ပဲသူဖြစ်လို့ဆိုအိတ်ရှင်ကဝိလေပါမှုပုံစံပုံမှန်ပါပဲ။ဒါနဲ့ချင်းတော့ကဝင်လိုက်တာလည်းဘုံလေးလို့လို့ထားနေပါလို့အောင်မယ်သူကအဲတော့ကဝင်နောက်တာလည်းဘုံလေးကလို့ဘုံလေးလို့တာနဲ့ဝိလေပါမှုလုံးကများလာများလာတဲ့ဒီလိုအိမ်မှာရှိတဲ့သူကလည်း ပေါက်ပေါက်ဆူပါတယ်ဒီပေါက်ပေါက်ဆူတော့ဒီနှလုံးအကြည့်တပ်ကလေးပေါ်မှာရှိနေတယ်နေတာအဲ့ဒါလေးလူချင်းလို့လောက်တာအဲ့တော့တို့ယောဂီတွေကတဏှာကြီးထားပြီးတာအဲ့ဒါဘုံမြင်အောင်ကြိုးစားခိုင်းတာဒီအကြည့်ဝင်မဲ့တွေ့ရတွေ့ရနော်ဘုံမြင်အောင်ခိုင်းတာတရားစာရမဟုတ်ဘူးအဲ့ဒီဘုံရင်မှာဘုံရို့တို့ ကျမကြီးများနဲ့ဥပမာပေးရရင်ဘဝင်လေးကဟိုဖိုးဝင်အောက်ကမင်းနဲ့တူပါဟုတ်နော်တို့တွေးနေသွားတဲ့ကြောတွေကဖြင်းကြောင်းနဲ့တူပါနှလုံးအင်းကဒီလူဦးနဲ့တူပါနှလုံးအင်းရဲ့ထဲထဲတွေးရရတာဟိုရေလူဦးတွေကကြီးပဲလေဟင်ဒါမြင်လာတဲ့ဥပမာနဲ့တူပါဟင် ဒီလောက်ဆိုရင်လူယောဂီတွေဘာလုပ်ရမလဲသဘောပေါက်လောက်ပါမှန်ပါပါဗျာအဲ့ဒါကြီးကြည့်ဖို့တွေးရင်တွေးရဆိုတဲ့ဘုံလေးလုံးပါလို့ပြောတယ်ဘုံလုံးပါပါတယ်ဟုတ်နော်ပြောတယ်အဲသူတော်ဘာအာယုံပြုပြောတာကိုယ်ကြီးသိလို့ပါဟုတ်နော်ဟုတ်နော်ပြောတယ်ဆိုတာသူတော်ဘာအာယုံပြုပြောတာကိုယ်ခန္ဓာစိတ်လို့ပါတော့ဟုတ်တရားသမားယောဂီ ပါဠိလိုမြန်မာလိုတတိနဲ့အမြဲကျင်းနေတော့ဘူးပါဠိလိုရောပြီးမြန်မာလိုတော့တတိနဲ့အမြဲကျင်းနေတော့ဘူးဟုတ်ဗျာဒီတော့သူတစ်ဖက်ဘွားစကားပြောတွေကတတိနဲ့ရှင်လို့ရသေးလို့မရပါဘူးဗျာအေးဗျာတချေဗျာနောက်တစ်ချက်ကဒုက္ခပရမရှိညာပညာကပြောတာကပညာ ဆန့်ကျင်ပဲနော်တင်ပါဗျာဟုတ်နော်ဆန့်ကျင်ပဲနော်သူကပရမတ်ကိုမျက်ကြည့်မပြောင်းအောင်ကြည့်ရမယ်ပြောတာကပညာဒီပြောပြောရပြီးတော့ဒုက္ခပြီးသူဆန်တဲ့ကြည့်ရတာပြောတာကဒူးကြီးပြောရဟုတ်မဟုတ်ဗျာဟုတ်ပါဗျာ သေးသေးရှိမှလားဗျာစကားနဲ့တရားဘယ်တော့ဖန်ကျင်ပဲဖြစ်တယ်တောက်တဲ့နဲ့ဖီးကြီးတောက်တဲ့နဲ့ဖီးကြီးတောက်တဲ့နဲ့ဖီးကြီးရဲ့တော့ဖူးပါပဲဒါရောမပြောသေးချင်ဘူးဒီအေယောဂီများတဲ့စကားများသူနှစ်ယောက်ရှိသေးတယ်ဗျာသူခရာလေးထိနိုင်မှာမလားပုဂ္ဂလာရလားဟင် ဟိုသူမာပြီတော့မှာတော့ယောဂီတွေကဘိုင်းဓမ္မယုံရဲ့ခေါင်းရင်းကဆရာတော်ဥဒဝနာတို့ကြောင်းဘေးကနေဖြတ်ပြီးတော့သူပြေဝင်ရတယ်ဟိုပြောတော့ကျွန်တော်လည်း သူတရားကြီးကလည်းခဲ့ထားငါတော့ပြီးမယ်ဆိုငါပြီးပြီးကိုညာတင်တာပါသူကလည်းဒီလိုရှင်ကငါတော့ကျမကတပေါင်းကိုပြီးကိုညာတင်တာဆွတ်ချင်တော့ဘူးဒါတော့ဘာပြရောတော့နာရောဒီလိုဓမ္မကြီးအားကြီးတော့ပြပြီးတာမျိုးဥဒါသနာဆိုတော့အိုးလေတို့ယောဂီတွေလက်ခံတာသူလက်ခံတာအဲ့ဒါဘုဥဒါသနာတို့သူတို့နေတဲ့ကြောင်းမှာအဲ့ဒါတွေက ဟိုယောဂီလူသမီးတောင်ကဆရာလေးတောင်ကမန္တိလာသူမန္တိတော်ပါတော့ချမ်းရပါဘူးလေတိမ်တော့ဟုတ်ကဲ့ချမ်းချမ်းချမ်းချမ်းအဲဒီအော်ဒီအော်ဒီအော်ဒီအဲဒီမှာဘာလို့တကားဒုရှိရုံမှာဒီလိုမျိုးကြီးတောင်ကအဲဆရာတို့ဘာနာတို့ဘွယ်ကဘွားတား ဟင်ခေတာဝန်ကြီးဆောင်တာကဆူးဒါပြောရမှာလို့အဲတော့မပြောဘဲများနေမယ်ခင်ဗျဒီပုံကြီးရောတို့ရောဓမ္မရောဘုန်းကြီးကအဲဒီကိုဆရာတော်မဟာဒီဆရာတော်ဘုရားကြီးကြောင်းဟောပေါ်တာအဲဒီပထမဆုံးဆောင်ကြောင်းအဲဒီမှာဆရာတော်ဥဒဝနာဆိုရှိရင်းပါသင်ရပါအဲဒီနာကြဒီပုံကြီးကဒုစကားများ6နားထောင်နေလားဆိုတာဒါပဲဟောဟောတယ်ကြောင်း ရဲ့တင်ပါဗျာဒီကဘာပြောလို့တရားမေးတာအဲ့ဒါကိုထိုင်နေနေအောင်လုပ်ထားတာလေငါမနေပြောချင်အဲ့ဒီတစ်ထပ်လက်ပါနေပါဗျာနော်အဲ့ဒါကဘာဘောတို့သိတာလေဟောနေကြရှိပါတယ်ဒါတို့အင်္ဂုလိမာလာလို့မလုပ်နဲ့အင်္ဂုလိမာလာလို့ပြပါကြသမ်း ကြောင်းများပြောတာပထမအင်္ဂုလိမန္တကလည်းယူတမျိုးချလိုက်ဖြစ်ထားလိုက်ဟင်တမျိုးတမျိုးပြတ်ထားလိုက်ကြောက်ချလိုက်ဖြစ်ထားလိုက်တင်လို့ပေါ်တင်ထားလိုက်ကြီးစားသွားလိုက်ကြားလို့လားမရပါဘူးဗျာဘိုးလိုလူတစ်ထောင်နာအဲတာရတယ်လည်းယူတစ်ထောင်မရဘူးပထမအင်္ဂုလိမန္တဒီမှာသူဘယင်ကိုယ်တိုင်ထွက်ပြီးတော့သူ့နှင်းဖို့ထွက်ရပြီအဲတော့သူကဒီပုံး ဒီသာတကရဲ့ပြီးတော့ခြုံနေမှာမောမောနဲ့ပုံအေးအဲဒီမှာသာဘာနေလောက်ကတဏှာအတုပ်ပေါ်ဗျာလုံးဗျာအပြီးကဂုံကြီးရာသမြငါဥသာအာသာကဒေဂင်ကြီးရဲ့ဒီအဲဒီဒီငါထေသသာသောငါရီကခုံထွဲညနေငိုးတာချုပ်တယ်ငါတကောင်မှမရဘူး ပုံပြရအောင်အဲ့တော့မင်းငါးပြီးပဲမလို့မိတာဒီကံလေးတွေထည့်ထားတာပဲလို့မင်းကွာငါထားတာအင်ကုလိမာလာလည်းညိုးဖြတ်တာဒါကြလို့ဘူးဟိုကချုံနေကငါထောင်းဟင်ငါကိုဟောတယ်လို့လို့ရတယ်ကွာသူတော့တို့ဘာလို့ငွေကြိုးနဲ့ဖက်သားနေဖြုတ်ဖြုတ်ထိုးထိုးပြီးတော့ကြည်ကြလိုက်တာဟို အဲဒီမှာအင်ဂူရီမာလာဒါငါဖျားပဲဒီလိုတင်မလို့အဲထွက်လာတော့အင်ဂူရီမာလာမှပြီးတော့ဖွက်ပြီးကုန်ညာဟိုကတော့ဒီလိုတင်မလို့အဲဒီဒီပဲကြာမှထောင်ကြည့်တာမဟုတ်ဘူးလားမှန်ပါပါအင်ဂူရီမာလာလိုမလုံးနဲ့အင်ဂူရီမာလာလိုထူတာကြကောင်းပါပါပါဟုတ်ပါပါပါဟင်အဲ့တတိုင်းတိုင်းတဲ့ဟာကို ထားတာတဲ့စကားပြောလို့ဤဘူးဒီမှာလာဖြစ်တာပဲလေမှန်ပါဗျာအဲ့ဒီထိုင်တဲ့နာရီကလေဘူးဒီချောင်းနဲ့ပဲတွေ့ဦးမှန်ပါဗျာမာဒီသူတို့ဒီနေ့ခုနှစ်ကြိမ်ဒီနေ့ကလာဆေးရဆိုကြည့်ခုနှစ်ပဲလေယူခုနှစ်ပဲမှန်ပါဗျာဘာလို့များဘူးမှန်ပါဗျာဒီတော့စုံရလားဟုတ်ကဲ့ဟုတ်ကဲ့ဘာလာလို့ကျူလာကျူလာ နဲ့မလို့ရဘူးမှန်ပါဗျာအမှန်လေးရှိရတာဟင်ကိုယ်ကိုယ်နဲ့ကိုယ်စိတ်မြစ်ထဲအောင်ထားရတာဟုတ်နော်ကိုယ်စိတ်နဲ့ကိုယ်ကိုယ်တည့်လို့ပဝီရင်လို့နှလုံးအိမ်ညင်သွားတယ်နှလုံးအိမ်နဲ့ရှိတဲ့အကြည့်ခါကဘောရောတာအကြည့်တာတို့ မှန်တော့မှန်ပဲပေါ့ဒီဟာတုံးတဲ့မှန်နဲ့မတုံးတဲ့မှန်ဘူးလေသူဘဝလေးမငြိမ်နဲ့မှန်ကြတော့ဘုရောအကြည့်ကြတော့ကြတာမတုံးတာလို့ဒီမှာပေါ့ဘုရားကြတော့ကြတာတုံးတာလို့ဖြစ်နေတော့ တို့ဖြစ်ရည်ရည်ဘယ်ကမှမှပါသာသာကခေါ်ရဒီသစ္စာထဲပေါ်နေတာဘယ်နာမှမှအတူပါပဲအခုကစိတ်လည်းတစ်ခုလုံးနာပါပဲရှိပမိုးကစိတ်လည်းတစ်ခုလုံးနာတာပါပဲဟင်တို့ပါတော့ဟိုချိမဘိုးဘောကိုမိဘွားတွေတစ်ပွားကြာစီပေါ့ဒီကိုလုံးကြံနာမဟုတ်ဘူး။ကြံနာပါဗျာ။ကြံနာချမ်းတိထားတယ်။ ဟုတ်နော်ဒီဟိုဒီဝါဒီကတော့ဘာမှမပြောပါတော့ဘူးတို့တော့အကြည့်တကဝေဒနာချက်အားနဲ့ဖြာမှာမဟုတ်လားမှန်ပါဗျာဖြာမှာပဲဘယ်တော့မှမတူဘူးအဲ့ဒီမနောအကြည့်တကောင်းပြီဆိုမှဖြည့်ရခြင်းနည်းမှန်ပါဗျာအဲ့ဒါလေးလူချင်းမှန်ပါဟုတ်နော်ဟုတ်နော်မှန်ပါဗျာအေးဘုရားလက်ထက်ခွန်ရဲ့နေရတယ်ဆိုတာ အဲ့ဒီပုံမြင်လို့ပါဘူးမှန်ပါပါဗျာဟင်မှန်ပါပါဟုတ်နော်မှန်ပါပါပုံမြင်လို့မှန်ပါဗျာဟုတ်ဗျာပြီးတော့တို့မှာကငွေကလေးကခန္ဓာ၅ပါးနဲ့ဒီဆောက်ပြီးနေတာအဲ့ဒီခန္ဓာ၅ပါးမှာကသင်ရဲ့ခန္ဓာကသူကဥဆောင်နေပါပြီးလားဖြစ်တော့ မွေးကလေးကသူကပညာမှရနေသွားကြတာဟုတ်ကဲ့နော်မှန်ပါဗျာဟင်မှန်ပါဗျာအဲပညာနောက်ကပါတဲ့သီလနာတို့ဝိညာဉ်တို့ဆိုတာတွေကလည်းအဲ့ဒီချိန်မှာဉာဏ်ဖြစ်နေလိုက်ကြရတာဟင်ဟုတ်တော့ဉာဏ်ဖြစ်နေလိုက်ကြရတာအဲ့တော့ဒုတတကပညာနဲ့ဉာဏ်နဲ့သွားထားတဲ့တွေ့ တို့မှာကပညာပညာညာတယ်ညာပြီးပရမတမုဒ္ဒရမောဟံတာဟုတ်နော်ဒီဒီနာကညာတယ်ညာတာဖြစ်နေပါပါဘုရားမုဒ္ဒရမောဟံပါပါဘုရားဒီဟုတ်နော်ဒါတော့တို့ဟာပေါ့ဟိုရေနံတွင်ညာနဲ့ပြောရင်တော့တို့ရေနံကြော အောက်မှာဝေးရင်ပဲနည်းနည်းကြည့်ကြရမှာပေါ့ကိုရှိရှိကတော့ရေမှန်ကြောပြီးတဲ့အတွက်သူတို့ကလေးရဲ့ကျင်းနဲ့ရပါတယ်။ဆရာလည်းတက္ကသိုလ်နဲ့နဲ့လည်းပူလာပါ။ဒီသာသမီးလေးဒီနာကုန်ပြီးဒီခုနှစ်ရက်တည်းမပူဘူး။ဒီလိုဒီလိုတို့တို့ကြီးကြီးနေတော့ခုနှစ်ရက်ခုနှစ်ရက် ကိုနေသမီးရပါပြီဟုတ်မောဒီကိုနေသားသမီးတွေရပြီရဒီနာမနာအမတော်ကိုခွန်လေးရေးဒီဒီသူတို့နေတဲ့အတွက်ကြည်လီတာတို့ချုပ်တို့လောက်များဘူးတင်ပါပါဘုရားသုံးနေတယ်တင်ပါပါ အင်းတို့ကအသက်နဲ့များပညာသုံးထားပြီးတော့တို့ကဉာဏ်သုံးများပြီးဟောသူတို့ကခုနှစ်နှစ်လောက်သာပညာနဲ့နော်အဲခုနှစ်နှစ်လောက်သာဉာဏ်နဲ့အဲခုနှစ်နှစ်လောက်သာပညာနဲ့ဒီလောက်ရှိတာကြတော့သူတို့မှာဒီတို့ပရမကသိမမြုပ်ပြီးဘူး။ဒါတော့လက်ရဲ့တွင်တော်နဲ့ရသည်။ဒီတို့ကြတော့ပြီးဘယ်နဲ့ထောင်ပြီးတော့ ဒီလောက်ဘူးမှာတော့ဒီသိနိုင်ပါလားဟင်ဒီအနာလေးပါပါအဲ့မှာတော့ပုံတို့ဒွေငါကြီးချေပေါ်ပြီးတော့ဘယ်ပါလို့လဲနိုင်ပါလားဒီရတော့တော့မဟုတ်ဘူးဒွေငါကြီးကတော့ခါတယ်နော်ပါဘူးကျေးဇူးတင်ပါတယ်ဟုတ်ကဲ့အော်ဒီ တရားလက်ချက်တစ်ချက်သင်္ကာရရမှာကိုကာမနိရေဒပါဠိတသာမဏေဒုက္ခသာမဏေတို့ဆိုရှိလားဒီနေ့သာသဟန္တာအပိညာရာဟုတ်နော်ဒီနေ့သာပါအဲဘယ်လောက်ကြည့်လို့ဆိုတော့တမနေခင်းအဲတမနေခင်းတယ်ဗျာ ဘယ်လောက်ပြင်းကျင့်ကျင့်ဘယ်လောက်ပြင်းရဖေတို့မသိပါဘူးဗျာဟုတ်ကဲ့လားဘုရားခင်ကြီးရေသူဆရာကဒီမာသာရေးပူဇော်လို့သူဒုက္ခဗာမိသာရအမျိုးတို့ပါဘူးအဲတော့ဒီမာသာရေးပူဇော်နဲ့ဗာမိသာသာအမျိုးကြီးနဲ့ဆရာတပည့်ရှင်တော် သွန်ခံသွားတော့ရှိမှာလေဓမ္မတယောက်ဒီဒီများတဲ့တမဟိုဒီများတဲ့တက်ကဒီဒီကမရှိတဲ့ပဲလေတော့ပဲကူပေါ်ပြားနဲ့သူ့ညောင်းသက်ပြီးတော့ဒီတရားဒါပထမဥပ္ပါဒါပေါ်တူ คือว่าบารมีเราเขาพูดบารมีพูดโมกุเราพูดเราพูดดีดีนะเป็นไหมရှင်ပြရရတာဘာဖြစ်ခံရင်းလို့သူစီရစီရစီရတာလေအေရာရှိတဲ့ဘက်ကကြီးကိုမရှိတဲ့ဘက်ကညောင်းပွေပြီးတာကိုအဲ့တော့ဒုက္ခသူချင်တာငါပြီးငါပြိတာအာယုငါးပါးပဲရှိနေတယ် အဲ့ဒီအာယုငါးပါးပဲရှိတဲ့စိတ်ကိုဓမ္မဝင်ပဲဒီပတိနဲ့နောင်ပြေပေးရင်ဘာလို့မရရမလဲဒီနောက်ပါယုံကြည်ချက်ဒီကြည့်လို့ယုံကြည်ချက်ဟုတ်နော်ဒီညာလည်းတို့ပြောနေစာရှိပြီးယုံကြည်ချက်တော့ ဘုရားရှင်နဲ့ဘုရားတရားတော်ကိုပုံယုံတာတော့လူတိုင်းယုံတာမှန်ပါဗျာရှင်တာများပါဟင်ပြီးတော့ဒုတိယကဘုရားသမားယုံဖို့ရည်ကြီးတာမှန်ပါဗျာဒီနေရာမှာဒီလိုပြောမှဖြစ်မှာဆိုတော့မှန်ပါဗျာဓမ္မကြီးများတို့မှာဘုရားဘုရားတော်ဥပ္ပန္တိတံပြီးအဲအပြောကြံရွာတဲ့တောင်ကြီးပြောမျိုးပြီးတော့ တော့ခါပါဟာပြီးပါပြီ။ဘာမှတော့လည်းတော့ဒီကဘာလို့ပြောဟာပြောလို့ဒီဟာလေးပြောပြီးသူတော့ဟာပါဟာကြမ်းညာဟင်အဲ့လောက်ကြမ်းကြမ်းရမယ်ကြမ်းပါလားဟင်ကကာလာရဲကသေးပဲကာလာခရာဒီအကြောက်တော်ရုံးတော့အဲ့ဒါကတော့မနီယာချောတယ်ခရာလာတော့ na me vedo corone, ah, lì c'è vuole cioccolata. No, guardi da go, poi guardi, ho di che tu ti ha non ti ha. ဘုရားကသူ့ပြည်လာတဲ့ပုံကြမ်းစီစီသူထူမှာတကယ်ကြောင့်ဖြစ်ခဲ့ရင်တော့သူ့ကိုင်ပါတော့မှန်ပါပါဘုရားသူ့ကိုင်သူ့ကိုင်သူ့ကိုင်သူ့ကိုင်ဆောင်းရတယ်သူ့ကိုင် လို့ပေါ့ဖို့မခံဘူးလားအဲအဲလူကြီးอ่ะကဲစိတ်သားဖြစ်ခဲ့ရင်တော့သူ့မကန်ဘူးခေါ်သူကဟိုလို့လက်ထိုးတော်လေးနဲ့ဆောက်ပါပါလေးနဲ့ရတာမှန်ပါပါဘုရားဟင်ပြောင်းတော့ဆိုရင်တော့ဆောက်ပြီး တော်ကန်းတော့ဘူးရမီးနဲ့အပူရင်းပြီးရုံနဲ့ဟုတ်နော်ဒီလိုတို့ဟာဒီကရှင်လုံးဖြစ်ခဲ့ရင်တော့ဒီနဲ့ကြိုင်ပြီးဒီကပုံစံဖြစ်တာအင်းဘုဟုတရားဟောအဲ့လိုကောင်းပါလေဗျာဒီဘုဟုပဲလို့ဒီကံ ဒီလိုပဲကျောင်းကြီးနဲ့တွေ့နေတာလေ။ဒါကသူတို့ရဲ့ညီညီပြီးမြင်တော့ပြောဖွက်ပေါ့။ဟင်ဒုစာရာဆိုတာအာမနာဓာတ်ကိခရာအညာမတာဆုံးမတဲ့ခရာမိမိကိုယ်နဲ့နှုတ်အပ်ပါလို့ဆိုပါကိုယ်နဲ့စိတ်ကိုယ်နဲ့အလိုမရဘူးစိတ်ကဘယ်လောက်စိတ်အရာမှာတော့တို့မှာပြောပြောရင်တော့ခြေတို့ကဆိုးမွေးတွေကျိုးတွေမကတော့ဘူး ทีเดมาเล็บเล็บตุพักเกตุဒီကမှာလည်းသူဖက်ကမန်းရှိသေးလားမရှိပါဘူးဗျာခေါင်းမကျူးလို့ရှိသလားမရှိပါဘူးဗျာဒီကမှာလည်းလည်းသူဖက်ကဟင်ခေါင်းလုံးမရှိတာဗျာအင်းတို့မေလူတွေကခေါင်းလုံးတွေမလားဟုတ်ပါဗျာဒီကလာပြီးတော့ဘာလို့ပုတ်ပုတ်ပါရဲ့ဗျာ သေဖို့ပါမလားဘယ်လိုချီလို့သုံးကြည့်လိုက်ပါသူ့ဘောတဲ့မင်းကြီးချီလို့သူကကြည့်ထိုးလို့အလိုက်တယ်နောက်ပြန်လဲအလိုက်တယ်ကိုလိုတွေမဟုတ်ရမ်းလိုက်လဲအလိုက်တယ်ပါတာလေနောက်လဲရမ်းလိုက်လဲအလိုက်တယ်ပါတာပဲအဲဒါလို့သူဆရာအလိုကိုလေတော့လိုက်ပါဆရာပြီး တို့ဒီလိမ္ပါကဆရာမန္တရကိုအပြင်ကပြင်ပေါ်ဆရာလို့မဟုတ်ပါဘူး။မှန်ပါပါဘုရား။ဒီတရားကဆရာသူတရားလူတရားဟော။မှန်ပါပါဘုရား။တို့ဒီရာဒီယောဂီဒီဒီကလေးမနဲ့ဘေယောဂီကပါလို့တင်ပြရမယ်ယောဂီ၊ပြင်ပြရမယ်ယောဂီ၊တွန်းပြရမယ်ယောဂီ၊ဆွဲပြရမယ်ယောဂီ၊တွန်းပြရမယ်ယောဂီကိုတွန်းတရားကိုအများဆုံးဟောရပါတယ်။ဆွဲရမယ်ယောဂီပညာကြတော့တွန်းလို့မရဘူးဆွဲရတာမတိမပါဘူး။ သိတာတာမပြဘူးသိတာတာပြရင်ဒုက္ခလို့ပြည်တာဖြစ်ပေါ်မှာပေါ့ဗျာမသိမတာပြတယ်တယ်မဟုတ်ဘူးဒီတော့ပြောမယ်ဒီတိုက်တော်သူနေလုံးကတရားထုတ်ခြင်းတဲ့ဓမ္မကြီးဒုဝ45ရဲ့အလူခံပြီးအဲ့ဒီဘုရားဝါစီဘုထားဒါတော့ယုံကွင်းနံကွယ်ကွေးပြီးခြင်းတော့ဆရာတော်ဥဒ္ဒံဝရသာယောဂီတို့ပြင်းများနဲ့တင်မှထိတာဘယ်သူသိလို့ တချို့ကပြင်ပြကပြီးတချို့ကတင်မာကပြီးအဲ့ဒါနဲ့ပြောတည်တယ်မပြောဘူးတို့တော့ကတော့ဆရာတော်ပညာသာမီးပြီးသေးလားချွေကြီးဆောင်ပညာသာမီးချွေကြီးဆောင်ဆရာတော်ဆိုဆရာတော်ဦးတိသာပါရကောင်းရင်ကဟိုတော်ကြီးဓမ္မရုံးလေးချီရင်ကအဲဒီဦးပညာသာမီးတို့ပြီးမှမာဒီတရားတော်ဘုရားကြီးဆက်လို့နိုင်ငံများဆံလာတဲ့အချိန်မှာပဲ အဲဒီမှာလို့ကြောင်းလို့ဘုရားသမားတွေတူတူတော်တော်ဟိုရိုက်ဖူးနေပါပဲဒုသိမ့်ပြီးပါပါပဲဒုကတရားနာနေတာပါပဲသူကလည်းဟောနေကြတရားဟောတာပါပဲဟောရင်မတကချက်ဆိုရယောဂီတို့ဘုရားကဒီကုန်းလုံးတော်တော်ခေါင်းမကြဘူးလားတရားထောက်တဲ့ယောဂီကသာပါလို့ ယောဂီတို့ကအဲ့ဒါနားထောင်နေရလားဟုတ်ပါဘူးသူတို့ကတော့ယောဂီတို့ကိုခောက်ပြနေတာလားမဟုတ်ပါဘူးဒါပြီးကွာဒါပြီးသူရပြီညာဘာပြောလို့ဆိုတော့သူကအဲ့ဒီပြင်းပါသူရတယ်ကဲတယ်မပြောဘူးဘုရားဘုရားတိုင်းမှတ် ရှုွက်တဲ့ကိုယ်ရှုတာရှုကိုယ်ဘုံရှုတာကတောင်းပြီးတိုင်းပြီးပြီးတာမှန်ပါဗျာဘုံကူးချလို့လည်းမရဘူးမှန်ပါဗျာဘုံလုံးဒီတော့ဟိုဟာသူကြည့်ရတာမဟုတ်ဘူးကိုယ်ကဘုံရှုတာကဖုတ်ပြီးသားပဲဆိုတဲ့ဟိုဆုံးဖြတ်ချက်ကလေးတစ်ခုချလိုက်တာ ကိုထိုင်တဲ့နေရာကျတော့သူ့ွယ်တဲ့ကိုလိုကိုလိုနဲ့ဘူးဒင်းဆိုဒီသဘောကပေါက်ထားတာပါဘုရားဟုတ်နော်တောင်ဆရာသမားကိုယုံပါမမုံမနာမရှိပါဘူးမုံမောက်တာမရှိပါဘူးဟုတ်ရအဲ့ဒါကိုမြေရာဆရာကိုယုံမှရဒုတိယယုံယုံရလားဒုတိယယုံပါဗျာဟင် Yo me la siento liba, dime. Tú liba, dime. Tú si nam ya. Tú cuando lo te halen canta todo. ¿Sí? Tú dime, padre. Liba, liba. Liba, liba. Liba, liba. ဒီဆရာ သူစာဝဆိုတာတော့အဲ့ဒီမညာမတာဖုံမာတဲ့ဆရာကြီးမိမိကိုယ်ကိုအပ်ပါလို့ပြထားမှန်ပါဗျာဟောရင်ဟိုကိုယ်ကိုရေးမရဘူးမြင်ကိုရေးရပါမယ်မှန်ပါပါဗျာဘောဒီခွင့်ရေးမရဘူးမြင်ခွင့်ရေးရမယ်ဟင်ညာခွင့်ရေးမရဘူးမြင်ခွင့်ရေးရမယ်နာရာရှိဖြစ်ပေါ်မှာမှန်ပါပါဗျာတတိယက ကိုယ်တတိကိုယုံမှုအရေးကြီးတယ်တင်ပါပါဘုရားမဝင်ငင်ကဖြစ်မှာဖြစ်ပါမလားတဝဲရှုံးမလားတင်ပါပါဘုရားရှုံးမယ်တင်ပါပါဘုရားဖြစ်မှာဖြစ်ပါမလားဘုရှုံးမယ်ဘယ်တော့မှကိုယ်တတိကိုရှော့တော့မဖြစ်တင်ပါပါဘုရားဒီကတို့တရားတို့ဉာဏ်တို့အကုန်လုံးဟာ ဒီယုံနဲ့ဒီနာဒီလိုဒုက္ခခံတော့မှန်ပါပါဘုရားမှာယုံဒီနာကိုမပါပါဘူးမှန်ပါပါဘုရားတို့လိုယုံပါတို့လိုနာမှာမှန်ပါပါဒီယုံနဲ့ဒီနာဒီလိုဒုက္ခခံပြီးသူတို့အောင်သွားသေးတာမှန်ပါပါဘုရားမာဘောဆိုတာဘာရမလဲကျုံဖို့ကျုံပါဗျာကျုံရလားကျုံပါဗျာဟုတ်ပါဗျာဟောရှိတာရှိနေရဖေရာရှိနေပါဘုရားကတော့ကြီးကိုဒီ ဒီကိုယ်ပေါ်လေးကြီးတာကိုဒီယောဂီရဲ့ဘောကြလို့လည်းဒီကိုယ်ရှိတဲ့ဝန်တော်ကိုကတွေ့ကြပြီးတယ်ကိုယ်တောင်းကြီးရလာပြီးတရားထိုင်ရတယ်ထိုင်ထိုင်တာဒီလိုမျိုးအာရုံလေးဖြစ်တဲ့တတိလေးနဲ့ဘယ်လိုမှအဲနိုင်ရလောက်တော့ကြာရောတော်ပြီတော်ပြီတခြားလည်းပုဒ်သူယူတော့မယ်ဒါနဲ့တော့ပုဒ်သူပါပါပါပါပါပါ ပါပါဘုရားတို့ဝင်စီတော့တွေ့ကြတာဟောဒီတာသာမလီသာမိတာသာမလီကြတော့သူ့ကိုဒီပြတ်တယ်ဟင်သူကမရှိတဲ့တစ်ခါကြီးလို့ရှိတဲ့တစ်ခုပေါ့ကိုလေးနဲ့နောင်းလုံတာလေမှန်ပါပါဘုရားဒီနေ့မြန်မာပြည်နေ့ဒီကာပါသူ့တောင်းပြီးပေါ်တဲ့ခါပါဟုတ်နော်ဟုတ်အဲ့တော့တမ်းနဲ့ချစ်တဲ့ရေတော်မှမရှိတဲ့ဘက်ရှိတဲ့ဘက်ကို ကဲပြီးလို့ရပြီငါသိပြီ။ဒါငါဘာပဲကြောက်နေတဲ့စိတ်ကိုဓမ္မရုပ်ပဲကိုငါတတိနဲ့တွေ့မသိဘာလို့မရမှာလဲ။မှန်ပါဗျာ။ဒါရေးကြည့်ချက်။မှန်ပါဗျာ။ရေးကြည့်ဆုံး။မှန်ပါပါဗျာ။ခိုးတော်မယ်ခိုးရတဲ့ခိုးတော်မယ်သူ့ကိုယ်တိုင်ယုံကြည်မှအောင်နာမှာမှန်ပါပါဘုရားခဏသာဘာဖြစ်နေလဲဒီလိုပဲပြောဘုရားကိုယ်တိုင်ယုံကြည်မှရတာတော့မှန်ပါပါ မဖြစ်အောင်လားငါမိဘမလားသူကမဖြစ်အောင်ဒီဒီလူကြီးလူပဲလေစီစပေါ်တော့သူမုံဆူတယောက်ခုကြည့်တော့ကြည့်ကြဘူးခလာဒုနေရတော့ဒီလူကလည်းသူလေးပါလေဝေယုံတာညာလို့ပြောပြရတာဟင် တူညီနေရဒီဘောဒီမှာအဲ့ဒါတူညီဆိုင်လေကျန်တော့ညာကိုဖြောက်နေဖြောက်နေတော့မီးပုံမီးတော့ဒီကြီးအဲဒီကော့တဲ့နေရာကိုမီးလေးချင်ကြရတာဒီပြီးလည်းကလေးနဲ့ပူလမလက်စားနဲ့သူ့ကိုဖြောက်လာတာဝေးနေတာကိုဖြောက်နေတာဒါပေမဲ့ရက်စီတဲ့ကလေးနဲ့စီးရတာဟင်ဒီနေရာလေးကော့တဲ့ဒီကော့တဲ့နေရာမီးလေးပြီးအပူပြီး ဟုတ်နော်ဒါကအာတာပိဆိုတာကတယုတ်ပေါ်အာတာပိဆိုတာဆန္ဒဆန္ဒနဲ့မှန်ပါဗျာ။ပါဠိကြတော့စီတိကဝရိယပေါ်ဒီကြီးဆုံးတော့မှန်ပါဗျာ။ဒီကဝရိယခေါ်တဲ့ထိုင်ထိုင်နဲ့ခုနဲ့ထိုင်ထိုင်နဲ့အဲဒါကမောက်လိုက်မှန်ပါဗျာ။ဒီစီတိကဝရိယကအမြဲတမ်းကိုယ်နဲ့တတိိတ်နဲ့တတိနဲ့အမြဲတွင်းနေဖို့ကျောင်းအမြဲတိုက်ပြရတယ်။မှန်ပါပါဗျာ။ ဒီကြောင့်ရပါရအာဒါပိသံဘာနောတတိမာလေးတတိပဌာမှာသုံးချက်ဆင်ဟောတာကိုမှန်ပါပါဟုတ်ပါတာဒီတော့တော့ဆက်တာကိုပြီးတာကိုပြောတာဟုတ်နော်ဒီကျူဝနေမှာသိနေလို့မတော်ဆက်လာပန်ပြီးလေအားလေးကိုသာလို့စီတတိကဝေအခုဒီကြတော့အာတာပြီးလို့သုံးမှန်ပါပါကျောင်းညာဆိုင်ဟင်ကျူဝနေမှာသိလို့မတော်ကျောင်းညာဆိုင်ကိုမှတ်လို့ နေရာမှာအမှတ်ရှိနေရမယ်အမှတ်ရှိတဲ့နေရာပြီးဝင်ပြီးသူ့အတူတူကိုအတူတူထံဖို့မလို့ဟင်းအမှန်မှန်တဲ့နေရာအမှတ်ရှိဖို့အရေးကြီးလို့ဟုတ်နော်အမှန်မှန်တဲ့နေရာအမှတ်ရှိလာရင်နောက်ပြီးအပြီးပြီးမှတ်တဲ့နေရာလာပြီးပြီးပြရတော့ဟုတ်နော်ဒီအဲအဲ့ဒါလေးအတွက်ကိုဒီညာလေးကိုဖြောက်အောင်လုပ်တယ်တို့အာမှတ်သိကြည့်လို့ဖြောက်နေဖြစ်အောင် တုံညာဆက်ပြီးတာတို့တာတို့တာတိပါဠိတာဗာမဏိတာသွားပြီးတော့နိတန်နာရေသာပြီးတော့ရှင်ပြရရပါဘူးအဲ့ဒါကကောင်းနေတဲ့များကိုအပူပေးပြီးဖြောင်းတာကွယ်အဲ့တော့ဒွေကသာဆိုတာအရှင်ပြကောင်းနေတာကြီးပြက်မဲ့ပုတ်တာကြီး၆ပြီးလို့ရလားဗျာဟဲ့ဘယ်ရာမျိုးမဆိုပြင်ပေးရတာပဲရှင်ပါဗျာ င်အဘုဒ္ဓတေတာပဲဖြစ်အဲတော့သူကဒုတိယကတာအတက်ဟုတ်နော်မှန်ပါဗျာဟင်တဲ့မဲ့ဖြစ်တဲ့ဝေယုံသားများတော်အပူပြီးဖြောင်းရာဖြစ်ရင်တဲ့ငားရပြီးမဖြောင်းတဲ့စိတ်ကိုလေအာဒါပြီးတောင်းရဆရာပြီးပြီးငါဖြောင်းပါလို့ရအောင် မှန်တက်တာအမှန်ဟုတ်ကလားဗျာမှန်ပါဗျာဒီနဲ့ရှိစေရှိစေဘွားတော့သူယူရီသမားလို့ခေါ်တယ်တော်မှသိမှာနော်သူဟိုလဲဝင်ယူရီပါတယ်ယူရတာလေမှန်ပါဗျာဒါကပြန်ယူရီဓမ္မဆိုသူခုဓမ္မနဲ့မတူဘူးသင်ပြကြပါလိမ့်မယ်ယူရီဓမ္မသိသိယူရီဓမ္မယူရီဓမ္မဟောတတ်တယ်သူကဒီကိုလိုချင်တဲ့ပုံစံလေး လွန်ရင်လည်းပြတ်သွားမှာလူရင်လည်းပုံစံမပေါ်ဘူးနော်တခုတ်လူရင်ကိုပြတ်မသွားနိုင်ပြတ်သွားပါဘူးဗျာလူရင်တော့ပုံစံမပေါ်ဘူးဟုတ်အဲ့တော့ဒီမှာတခါလေအဲလေဝင်ယူဆိုလေဝင်ယူလေးပေါ်ကိုခြေတော်တစ်ဖက်ချင်းမျက်လုံးလေးတစ်ဖက်နဲ့အဲ့ဒီပေါင်းလေးထားပြီးကပ်ပြီးတော့သားသားလေးပွားပွားလေးရှိယူယူရမှန်ပါဗျာဒီဓမ္မကမခုတ်ရဘူးမှန်ပါဗျာဟုတ်နော်မှန်ပါဗျာဒီဓမ္မကမခုတ်ရဘူး တတ်ပြီးတော့ပါပါလိမ့်တို့ဒီမှာလည်းဗန္ဒဗန်တော့အတိကအားလို့အတိကအားကိုယူရတာမှန်ပါပါဟင်အတိကအားကိုယူရတာပြောတာမှန်ပါပါဟင်သာမတင်ကပ်ပါသွားတဲ့ဒူဒူပါပဲဒီအတိကအားဒီရှူတဲ့နေရာမှာအတိကအားရှိတယ်ဟုတ်လားအဲ့ဒါမျိုးတော့မိတာလေဟိုမောင်စားသူကရှင်းပြရတာဘာလို့ခါလဲဒီ ပုံစံမပေါ်တဲ့စိတ်ကိုပုံစံပေါ်အောင်ရေးပြီးတာဟုတ်ပါဘူးတော့ဟိုလည်းတတ်တာသူတာပဲအရှင်ရှင်အသက်နဲ့ယူယူလို့ပုံစံမပေါ်တာကြီးပုံစံဖြစ်အောင်လုပ်ပြီးလို့ရသလားမေးတယ်ရှင်မဂါရုဒုက္ခရဲ့ခြေရာလေးပြည့်ပေးရမယ်ကိုမြင်ကြည့်ရတာပဲဟင် အဲ့ဒီခါကျသူ့စိတ်ကဘုံသာမပေါ်ဘူးဒီအဲ့ဒီဘုံသာမပေါ်တဲ့စိတ်ကိုဘာလဲဒီခိုင်းတဲ့တိုင်းလို့နေရတော့လူဘုံသာပေါ်ဘူးပေါ်ပါပေါ်ဘူးရေကသူ့သူ့ဒီကခန္ဓာငါးပါးမှာရှိတဲ့ဝိညာဉ်နာပညာသင်္ခါရပညာဥပါဒေသင်္ခါရဝိညာဉ် သူတို့ကသူခန္ဓာပါဝင်နေရတဲ့အောင်ပြီးသားလားတို့ပဲဘာမှမလုပ်ဘူးမှန်ပါပါဗျာသိပါဗျာဟုတ်ကဲ့ဟုတ်ပါဗျာဟင်ဟင်သူတို့ပဲလုပ်ထားတာသူခန္ဓာအတွက်မှသူရှာပေးတာအဲ့ခန္ဓာ၅ပါးမှာပါတဲ့ဝေဒနာပညာသင်္ခါရဝိညာဉ်ကမှန်ပါပါဗျာဟုတ်နော်အဲ့ဒါကြီးကိုဒုပုံစံဒုပုံစံတော့အဲ့တော့အတိလေးကပ်ပြီးတော့ဘုရားမာတိမှန်ပါပါဗျာ ဒီဒီပုံစံကိုပို့ရတာချေလို့ရမှာလားပို့ဖို့ဒီလိုပါပို့လို့ရပါဗျာလဲဝီယိုတို့တို့ဒီလိုပေါင်မန်းအိမ်တို့ဘာလို့ဆိုရလဲဒီသဘာဝလေးမှန်ပါဗျာအဲဒီပုံလေးတပည့်တော်ဆုံးမလိုက်တော့ဘူးကျွန်တော်တာရူလည်းပြီးပြီအဲတို့စာခေါ်တော့တန်ခေါက်လို့ခေါ်ပါတယ်ပေါ့ပေါ့အဲဒီတော်လေးထုတ်ပြီးလိုက်တယ်ဆံသွားပြီး ငါဒီတရားမရမထတော့ဘူးဆိုလို့ကိုရငါတော့ပါတဲ့ကြောင်းလေးကြီးခေခဟိုတို့ဝင်ကြီးတော်တိုင်းဆိုရင်တော့ပေါ့ဆက်နှစ်ထွားခုနှစ်ထွား၆တော့၃လုံးပါဆက်နှစ်ထွားခုနှစ်ထွားပဲဒီ၆တော့၃လုံးပါအဲလား၆တော့အနာ၃လုံးပါအဲဒါသာတပန်ဒီဘုရားခရခိခတ်တော့အန်တော့ အဲ့ဒီတဲမှာတပီကလေးချပြီးနာပီပြရမရမထားဘူးကွာခုနပြောတဲ့အာသာပီကအပူပေးတာမလားမှန်ပါဗျာအတိကတ်တာမဟုတ်လားမှန်ပါဗျာမာကမြောင်းဝဲတာမဟုတ်လားမှန်ပါဗျာဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုတော့ဝင်နိုင်ပါထွက်တိုင်းပါ ဘယ်ဘယ်လိုနေကြလဲဆိုတဲ့အစီမောကပါကြီးပါလာအောင်ညာပါလာဘယ်ဘယ်လိုနေကြလဲဆိုတဲ့ညာပါအောင်လို့ညာပေါ်ကဝင်တယ်ထွက်တယ်ဟင်မမပေါ့ဘူးကကိုခေါ်ရလားဝေလုံးနဲ့ဘယ်တော့ပေါ်ပါလို့ခုပါဝေလုံးဟင်ဟင် ဝင်နေထွက်တယ်ကွာမှရပြီးနေတာလေမှန်ပါဗျာကြောင်းကြောင်းပြီးပြီးချင်းဝင်ရောက်ကြောင်းညာလိုက်အောင်လို့မှန်ပါဗျာတော့တော့ရိုးရှိရနေတော့တတိကဖတ်ပြရတာဗျာမှန်ပါဗျာအဲဒီမှာဝင်ပဲလို့နေတယ်ထွက်ပဲလို့နေတယ်အတိကအားလည်းယူရင်းနေရမှာရိုးရှိရနေတော့တတိကဖတ်ပြရတာဗျာမှန်ပါဗျာအဲဒီမှာဝင်ပဲလို့နေတယ်ထွက်ပဲလို့နေတယ်အတိကအားလည်းယူရင်းနေရမှာဗျာမှန်ပါဗျာဟင် အဲ့ဒါလည်းရွေးနေရမှာဗျာဟုတ်ကလားဗျာဒီအနေအနေရတပ်ပေးနေရမှာလေမှန်ပါပါဟုတ်နော်မှန်ပါပါတပ်အဝရဥရကံညင်းညင်းဒီမယာတိတိတိကာဟောဒါရုံဓမ္မယာတိတေသနာဆိုအဲ့ဒီဒီပါဠိတာဓမ္မလေးဒီကထာဟောရတရားလေမှန်ပါပါဟုတ်နော်ပြီးတော့ အဲမဖောက်လိုက်ပုံကလည်းဝင်နေထွက်တယ်မမှားဘူးအတွေးကဝင်လို့ပါအော်ဘောကလောက်ပေါ့အာမလီဘယ်လောက်ပေါ့မှန်းတော့မသိဘူးပေါ့အဲဘယ်ချိဖို့ပေါ်လိုက်မလို့ကိုကိုလိုက်ဘူးမြောက်ဒီဘူးဝေးကောက်လာဘယ်လိုကောက်တော့ဘယ်လောက်ပေါ့တော့ မမှန်တော့လို့မတွေးရဘူးကွာသူတွေတွေးနေရပါဘူးအဲ့ဒီအဲ့ဒီခန္ဓာဗံတဲ့အဲ့ဒါမရကြအောင်ဟင်အဲ့ဒါကိုဟောမခံဘူးတွေးမခံဘူးကိရိနာတိလားမရှိဘူးတွေးရလားညင်တိလားမရှိဘူးတွေးရလားအတွေးဒီဒုက္ခဖြစ်တယ်မှန်ပါဗျာဟင်တို့ယောဂီတွေတက်ကြည့်ပါအတွေးကြောင့်ဖြစ်တဲ့ဒုက္ခတမပါတယ်မဟုတ်ဘူးမှန်ပါဗျာဖြစ်တဲ့ဒုက္ခ သုံးပါးသားလောက်ရှိပါဘူးဟင်တို့ဖြစ်နေတဲ့ဒုက္ခတရားသားမှာပဲ့ပင်းကြုံလို့အတွေ့အကြုံဖြစ်တာတမာပါတယ်မဟုတ်ဘူး။ဒီလိုဖြစ်တာသုံးမှာပါပါဗျာ။အတွေ့အကြုံဒုက္ခတော့ခံပါပါဗျာ။ဟုတ်နော်။အတွေ့အကြုံဒုက္ခရောက်ပြီးတဲ့အတူဝင်ကွင်းမရအောင်။ဒီမှာပါပါဗျာ။ဒီတို့ရေတာတော့တွေ့တွေ့ရမယ်ဆိုတော့အဲ ပွားကြမလားထောက်ငေါ့ခံတဲ့သူဝေးကြမလားထောက်ငေါ့ခံတဲ့သူဟင်ရောမိခင်ကအဲကလေးကိုအိမ်ထဲထည့်ပြီးနောက်ဖေးအလုံးလုံးနေတော့မိခင်အလုံးများနေတော့ကလေးကထွက်ပြေးပြီးအပြင်ထွက်ဆော်တော့တတိယဌာနဲ့အမေကအိမ်ဘွားနေပြီးတော့ဟိုကောင်လေးပြေးကြမလားအော်တယ်လို့ဗျာတွေးတွေးတယ်ဆိုတာအော်ခိုင်းတာမှန်ပါဗျာဟင် တွေးရာကမြင်နေဖြစ်ပြအထိုင်နိုင်သမှာသင်္ခါရုပ္ပကောင်းမှမြင်တယ်ဒီအောက်မှာမမြင်နိုင်ဘူးဒီအောက်မှာတော့ခုနကအခေါ်ကိုဖြောင်းနေရတာပါဘုရားဘာသာပြောင်းရဆိုင်တယ် တခါတည်းကိုကျိုးဝနေမှသိမလို့အောင်ကြောင်းညာဆိုင်ပြီးမှအရင်ပြီးမဝင်တာနည်းနည်းလေးကြောင်းညာဆိုင်အနေကြီးနည်းနည်းလေးတတိရောတာပါအဲနည်းနည်းနည်းနည်းနဲ့ရောသွားရင်အဲအတူရပူဆောင်တိုက်ပြီးထွက်ပြေးတော့တာကျိုးထွက်ပြေးမှန်းတော့ပြီးဟာဒီဒီအဲ့တော့ဒီကခုနကြောင်းညာဆိုင်အားကရှုခွေနဲ့မှသိမလို့အောင်ကိုရှုခွာအရေးကြီးလို့ဒါနာကကိုချီရမမြဲလက်ကဖူလို့လုပ်ပြီးထားတယ် နော်ဒီဟာမမြဲလက်ကတတိမလို့တော်ဟဲလို့လုပ်တာဟုတ်နော်ဒါဟိုလူဆရာတော်ဘုရားကျတော့ခွေးနာခဲ့တဲ့နှာခေါင်းတစ်ချက်ခိုင်ခိုင်နဲ့သူကျတော့ဝရိယအာတိမာရတယ်ဆာလောနှာခေါင်းနဲ့ပွားတဲ့နှာခေါင်းနဲ့ဆုံးခံတဲ့နှာခေါင်းနဲ့လုံးချနာလုံးနှာခေါင်းနဲ့လို့ခုလို့ဒီတော့လေရေးဒီနေပြောဒီဒါဖြတ်လမ်းပါ မှန်ပါဗျာတာနိဗ္ဗာန်ဖြတ်လမ်းပါလေဒါနဲ့လည်းသူပြောနိုင်ပါလေအဲ့လိုကိုရှင်းတာလေသူ့ဆရာတော်ဘူးလေမှန်ပါဗျာဟိုတော့ပြန်လာပြီးသူ့ဘာလို့တဲ့သူเจ้าဆရာတော်ကိုအဲ့လိုအာမခံတာနိဗ္ဗာန်ဖြတ်လမ်းပါလေတပီတော့တာနဲ့ပြီးနဲ့ပြောနိုင်ပါလေဘုရားဆိုလို့လေမှန်ပါဗျာဟုတ်နော်ကံနိုင်လို့ကိုကိုရှုခဲ့တာကောင်းဆုံးမတတ်တာလို့ကတိမလို့တော်ပြီဆိုပြီးတော့လားဟိုသုံးချက်ကိုတူပေးထားတာလားမှန်ပါဗျာဟင် ဒါလည်းဟိုတို့ဓမ္မညာတော့ဒီမှာပါပဲဥပ္ပစာဖိုက်မှာဥပ္ပစာဖိုက်ဆိုတာတတိဥဆောင်နေရတဲ့ဖိုက်မှာပါစိတ်မငြိမ်သေးတဲ့အဖိုက်မှာအပနာပိုင်းကြတော့တစ်ချက်ထဲတပြီးသွားတာပါဟင်ဘယ်မှာမလဲရတော့အပနာပိုင်းကြတော့မနှုတ်မချက်မကလေးတင်နေတာလေသာဓုအပနာညာမလို့တော့ဟိုတို့ဘာနဲ့ပြောရင်တော့ဒီခါတို့ပကညာရဲ့ထဲပိုင်း ညံ့လေးလေးသူကဘယ်မှမထွက်လေဝိသံကွာဆိုလို့လည်းမလို့ရဘူးဟိုတောကြောက်ခွေးလေးဟာတခင်ရဲ့ကြိုချီသလုံးသားမှာကပ်ပြီးသွားနေတယ်လို့စိတ်ပြီးကိုနာပဲအမြဲကပ်နေတော့တယ်မကလေးတော့တဲ့နေရာလေဟင်အဲ့ဒီနေရာကြတော့မပြေးပါဘူးတခုပဲမှောက်ပါတယ်တခုနဲ့ပြီးပါတယ်ဒီအောက်မှာကခုနကဟိုဘာလာကိုဇေယိုက်ပြင်းညင်းပြင်းမှာပါလေဒီမှာပါဗျာဒီမှာတော့တို့ပြီး ဟိုလေးချက်လုံးဆော့လို့လုပ်ရတာပါဒီစက္ကဘောတလို့ဟုတ်လို့ဘူးဟုတ်နော်ဒီဟိုဘာဖြစ်လို့လဲခရုစိုက်တည်ခြင်းဒီရှုွက်ကိုခရုစိုက်တည်ခြင်းဒီတစ်ခါပြောတာပါပါဗျာဟိုဟာမဝဲတာဒုံလုံးပါပါပါပါဗျာဟုတ်နော်ဒီရှုွက်ကိုရေးပြီးခြင်းလို့ဒီတစ်ခါပြောတာဟုတ်နော်အဲဒီမှာဒီတရားမရမထဘူးပေါ့လို့ခုနပြောတဲ့၃ချက်ပါထားပဲ ဟုတ်နော်ဘုရားဝင်ဝင်မရအောင်ဟုတ်နော်ကြောင်ရပိုင်မှာနော်ဟင်ကျုပ်ကလည်းမသိတဲ့နေရင်အတိလေးကပ်ပြီးတော့ရွေးနေရပါလားမှန်ပါပါဘုရားခေါ်လိုက်တဲ့တမ်းမှာမနော်မှန်ပါပါဘုရားကိုယ်ကကိုယ်အတွက်ဘယ်လိုလုပ်တော့တရားမင်းမလေးတာဘူးမှန်ပါပါဘုရားဟင်ဘာလို့ကဘာကြောက်ပြတင်းတယ်လို့ပြောတာပေါ်ပြပြီးစိတ်ကနောင်တနေဖြစ်နေမှာပေါ့မှန်ပါပါစိတ်ကနောင်တနေဖြစ်နေဟာပါဖြစ်တာဘုံအောင်ငုံကြည့်ရ မှန်ပါဗျာငါလူလားငါဘောပါလားပါလားညာလားဟုတ်ဟင်အဲဒီမှာပဏိတာပါမိတိတာလုပ်ခံနေတော့ဟာတော်တော်ရေးတင်တဲ့ကိုရင်ချတိဂရီဝေဖူနာမည်ဒီပါခေါ်တယ်ဗျာမှန်ပါဗျာမင်းတို့သူ့ကြောင်းပုံပြည့်ရမကြဘူးတိတ်ခက်မကြဘူးမှန်ပါဗျာရှိတဲ့မြန်မာကနာသာကနာမည်ကြီးအရှိတဲ့မြန်မာကပြည့်ရမကြအောင် ၆ခုနဲ့ဒီကတတိဖြစ်ပေါ်မှာဖြစ်တယ်။မှန်ပါပါဟင်။တောင်းနေကြတဲ့တတိဖြစ်ပေါ်မှာဖြစ်တယ်။တောင်းတဲ့ကံတောင်းနေတာတောင်းတဲ့နောက်ပြန်ရောက်တဲ့ဒီလိုသူဒီနေ့နားလေးသူပေါင်းလာတာ။ဟုတ်ကဲ့မှန်ပါပါ။ဟုတ်ရဲ့မှန်ပါပါ။ဒီနေ့နားလေးသူပေါင်းလာတာ။ဒီဒီကံကြီးကပြီးတော့လေနာသားဦးလည်းလေမတိုင်းအောင်မှခေါ်ပြီးအောင်မြင်ရပြီးကြည့်ရ။မှန်ပါပါ။ဟင်။ ရှင်းနေတဲ့ယောဂီတွေရဲ့စိတ်ဘုံနာအဲ့လောက်ကြီးလားမှန်ပါဗျာဒီဒီယောဂီဘုံနာအဲ့လောက်ကြီးလားမှန်ပါဗျာဘုရားပါမယ်ဗျာဘုရားပါမယ်ဗျာဟိုမိတော်သွားရင်ဖုံးမသားမှာဆိုရယ်နေနာသားခေါ်ပြီးနေကြီးလဲဆွဲခိုင်းတာမှန်ပါဗျာဟင်ဟင် ဒီပေါ်ပြောနေတော့ကအဲ့တော့ဒီကိုရှိတာတရားရှင်ဆိုပြီးတော့အဲ့တော့ဒီကမင်းကြီးကသူများတွေဒါတွေလျှောက်ခိုင်းပြီးသူကလွတ်နေနေလို့ရတော့မရဘူးရှင်မာသာရိပုတ္တရာပြန်ကြလို့ပြန်ကြွလာလို့တခါတုံးလိုက်တယ်ကျွိကနေမြည်ရင်ပုံမှာကိစ္စမပြီးမပြီးခင်ပြတ်သွားမှာဆိုလို့တကားပုံကြီးသူကလည်းဒီလာမော ဟေးဟေးဘုရားလည်းမနေတာဘူးကြည်တော်ဒီနေ့မန္တိတာသံလေးရေရတော့အထုတ်ပြီးဒီနေ့ပฏิသံပေတာဖတ်တတ်ဟောတာခြင်းမဲ့ပုဂ္ဂိုလ် ရိုးရိုးရတာမဟုတ်ဘူးပရိသမီတာပါတာဒါတော့စာရင်းနဲ့ဆိုချပါလိမ့်မယ်ဟုတ်ဗျာဒီအခါရပရိသမီတာဒီပါရှိတာကိုဒါဒီပါကိုစာမလို့မသိမနဲ့ပါတာကိုဒီမှာပါ။ဘာမလို့လဲပါတာပေါ်ကြ။နာပါဗျာ။ဒီကတာကကိုပေါ်ပေါ်နေတာတင်ရဟာရဝင်ပါလာပြီးပေါ်ပေါ်ကြ။နာပါဗျာ။ဟုတ်ဟုတ်။ဒီမှာကြ။အဲအဲဟာမျိုးပေါ်ကြ။ပြီးတော့ဘင်းကြီးမျိုးပေါ်ကြ။ ဒီဝိဇာများသာလာပင်များများပြီးတံတာပတ်အကုန်ရပါဗျာဒီလိုရမယ်ဟာလေးပြီးပြတူပါဗျာတာနာမှာခုနှစ်နှစ်သားနဲ့အဲအော်ဒီမဲ့ပုဂ္ဂိုလ်တွေဆိုတရားကလည်းဒီမှာဒါလေးဘုရားလာလေးကအဲ့ဒါကြီးတွန်းခွင့်လိုက်ရင်ဘုမာပြတ်မှာသို့လို့ကြောင်းရှိသွားပြီးမြန်လျှောက်ပြီးရသေးဗျာမှန်ပါပါဘုရားဒီမှာဒါလေးဘုရားအလာကားဘူးမှန်ပါပါဘုရား ဒါပဲမနေတာဘုရားဘောဘီလို့ပုံနာအဲ့လောက်ကြီးတယ်ဘုရားတော့မနေတာဘုရားဘုရားတကယ်လုံးထားဘူးဘယ်တော့ထုတ်တာကဲရှင်မသာဘုရားလာလဲလာရောဘုရားလက်တတိယအသင်လို့ရှိသေးတယ်လို့ဆိုပါတယ်အဲဒီမှာရှင်မသာရိပုတ္တရာကိုဘုရားရှင်ကမြေကြီးလုတ်လို့ အချိန်ဖိုးရတဲ့ပုံဒါလေးကိုသာပေကလာတဲ့ဒီသာမဏေရပါလားဘုရားလာပါတယ်ခင်ဗျာဆရာပါဘူးခေါင်းလေးဟာရဘူးခေါင်းပါလေခင်ဗျာအာရကပါဘူးခေါင်းလေးဝိရဏခေါင်းပါလေခင်ဗျာနဲ့အဲ့ဒါအစဉ်စဉ်မြည်ပြီးလုပ်ပြီးတော့ဟိုရာမှာဖြစ်တာမှန်ပါပါဟုတ်အဲ့အဲ့ဒီမှာရာမှာဖြစ်ပေါ်မှာဘုရားနာမည်တွေပြန်လာ အဲတရားမင်းကြီးလည်းပြန်လာတာဘုရားရှင်လည်းဒီတော့အဲပြန်လာတာမပြန်ရတာမျိုးနေနာသားကြီးတပါးလာပဲဆွဲခွာတယ်ဒီမှာဖယားရောသဘောရောပုံပါကြတော့လားဒီဆောင်းပါပြီးလို့ကြည့်တော့နေက3နာရီထိုးနေတော့လေသမားတွေအဲ့ဒီအဲ့ဒီနေ့ကနေကြည့်ထုံးတဲ့လေသမားတွေဒုက္ခရောက်ပြီးပေါ်တယ်ဟင်ဟင် ပေတော်တို့တတိပဒံရဲ့ဓမ္မကြီးလေးလာမှာပါပဲအာသာပိတံသံတော့တတိမှာအဲ့ဒါကိုပန္တာပန်ခေါ်တယ်ခေါ်သွားတယ်လေအာသာပိကကနာဥပမာနဲ့အာသာနောက်သွားတော့ယူဓမ္မဥပမာနဲ့တတိမှာသွားနောက်ပေါဥပမာနဲ့ဒီလိုလုပ်သွားတာအဲ့ဒါကိုဒါတမနဲ့ချင်းနေရသွားတာဟင်ဆုံးတော့တရားကအဲ့လိုကြီးပါဘုရားဟင် တို့မှအဲ့ဒီငင်းပေးနေရဟောတော့ပရမကမြုပ်တဲ့မြုပ်ဒီညာကဖုံးတဲ့ဖုံးတဲ့ဒီညာဖုံးကိုဖေရတာကခက်တာပါပရမတ်ကစီပြီးတာမှန်ပါဗျာကိုယ်တွေကပိုက်ဆံထုတ်ပြရတာတဲ့လွယ်ပါမှန်ပါဗျာဟုတ်ဗျာနိုင်တရားပိုက်ဆံလိုက်စားရတော့မဟုတ်ဘူးမှန်ပါဗျာဟုတ်ဗျာတေရောဒုကပါဠိတာတာမီရဲ့ယုံကြည်ခြင်းယုံကြည်ရင် ယုံကြည်ကြည်ခြင်းရင်အာထုခြင်းနဲ့ကြည့်ခြင်းနဲ့ဆန္ဒဒီအမှန်တရားတော်အင်ကျင့်လို့တဲ့ဆန္ဒကိုတရားမြည်ရတာဒီတော့ဆန္ဒပြင်းအဲ့ဒီဆန္ဒပြင်းမှာလည်းဝိရိယလိုက်တာဟင်ဝိရိယလိုက်တာကိုဝိရိယကိုသူယောဂီတွေပြောတော့ကျူးစားတယ်လို့ပြောတာသင်္ခါရပါဘုရားနာဘာဝဝိရိယ ရေရေရင်းရင်းဒုက္ခကျမပါဗျာတတိရှိတာဘူးလို့တော့ကျမပါဗျာကိုဗမိတာသာမေးလေးကြည့်လေဒီတရားမရမချဘူးပေါ့သူ့တရားအားဘလောက်ကောင်းလို့သူ့ဆန္ဒအားဘလောက်ကောင်းလို့သူ့ဝရိယကြီးဘလောက်ကောင်းလို့ဆိုတော့ ဘောသက္ကရာမိဌာနဖြစ်ဌာနဟိမဝရိယကလည်းကြောက်ရတာခြေပင်းလာကိုဝရိယဟုတ်နော်ဒီကနေ့ဘာဝဝိရောဘာလို့ခြေရင်းနဲ့ဖြစ်ဟာဝိရိယတို့ကအဲ့ဒါကိုအများသဘောပေါက်မှဆိုတော့သူးသားပြီလို့ပြောတာဒီဒီတော့ဘာမိသားကမိရကိုဘုလို့တာဆိုတယ် တခါတည်းကိုမနေတာမထိုင်တော့အောင်နာကျင်နာပေါ့ဒုက္ခရောက်ခြင်းရောက်กว่าသူအသိခံပြီးကိုဟင်မနေတာမထိုင်တော့အောင်လုပ်ပေါ့သူကမနေတာမထိုင်တော့အောင်လုပ်ပေါ့ဘုရားလည်းမနေတာတရားလည်းမနေတာဟုတ်လားကိုယောဂီတွေကကိုရမယ်အလုပ်ကိုကိုကနေတာတူလေးနေနေဘုရားလည်းနေတာဒီပေါ့အာမေန် ဘယ်လိုတို့အရာကိုမနေတာမထိုင်တာလေးလားနေတာတူတူလေးလားနေတာမထိုင်တာလားသိပါပါရဲ့ခင်ဗျာသိပါပါရဲ့သိပါပါရဲ့ခင်ဗျာဒီကိုပေါ့မလို့ပါပါရဲ့နေတာတော့နေတာတော့ ဒီမရိတာတဲ့ဒုံပေါ်တဲ့သူတို့တော်လာနေတယ်ကျိုးသားပါလေဆရာကြီးတော့ကောင်းလို့ခင်ပါလေဆရာဟုတ်ပါအေးလူကြီးုံနဲ့မရဘူးလေလုံးဝမပြီးပါမထိုင်တော့ပြန်ပါဗျာဟုတ်နော်ပါဗျာဒီအော်ဝါတော့မမိသားမထိုင်လာလို့တော့ထိုင်မင်းနဲ့ရမှာဟဲ့ပါဗျာဒီသမီးကိုပြီးတော့လည်းကျိုးသားပါလေခင်ဗျာဘယ်နဲ့ထိုင်လို့မလဲ စိတ်ကောင်းတဲ့ဆိုပြီးတော့ဝေဒနာအတိုင်းတက်နေပြီလုံးဝမကြုံတော့စာစာဖုံးမဒီတော့မကြုံဒီဝေဒနာငြိမ်းအေးသေးမှပြီးတော့ဖြုတ်ပါလေခင်ဗျာဒီတော့ဆုံးမသားရလဲအကြောင်းမဟုတ်ဘူးခင်ဗျာဒီတော့တရားအထုတ်တဲ့ချိန်မှာဆုံးနှခါငတ်ဘူးပါလေခင်ဗျာဟုတ်ကလားနေဆုံးတဲ့အာရုံဆုံးနှခါငတ်ဘူးပါလေခင်ဗျာနေငါယုံပဲလားဒီတော့ဘုလို့မစားဘူးခင်ဗျာဒီတော့မစားဘူးခင်ဗျာဝေဒနာသက်သာတာလည်းမလို့ဒီဘူးဒီမှာကောင်းတာဆိုတာတို့လို့မလို့ဒီမှာဒီမှာတို့ကဘွယ်ကြီး 不会拿。 တဲ့အဆင်းရှိတယ်ဆိုရင်တနာပါဗျာဟင်အကျေဆင်းရဲ့တုံရှားပုံဖြစ်တဲ့ကိုမြင်သိချင်းတနာပါပရမတ်ပေါ့ဗျာနော်တနာပါဖြစ်တဲ့မြင်သိချင်းပါတနာပါဗျာတနာပါအဓိကကတော့အိဝေဒနာမကိုင်းတာလေဖြစ်ဖြစ်မြင်သိချင်းပါတနာပါဗျာနော်တနာပါအနုပါဒနာလေးကြတဲ့ဒီချက်ထဲမှာနာပြီးတော့ပြီးရင်ဒုတိယဥစ္စာပြရမှာဝေဒနာပဲတနာပါဘာနာကူကဖြစ်တာခါရဥပါဒနာလေးထိနိုင်တယ်တနာပါဗျာတနာပါဟုတ်နော်ဒီကနေ့ဓမ္မကတော့သမီးဟာ သူကဥစားပြီးမဟုတ်သေးပါဘူး။မှန်ပါပါ။အဲ့ကျတော့သူတို့ဥဆောင်ပါလေ။တင်ပါပါ။ဥဆောင်။တင်ပါပါ။ဟင်တင်ပါပါ။ဝေဒနာအပြင်းပြောသေးချာရှိတယ်။တင်ပါပါ။ဟင်တင်ပါ။ဒီနေရာရွှေ့တက်ထားလည်းရှိတယ်လေ။အပြင်းပြောအပြင်းတက်ထားလည်းရှိတယ်။မှန်ပါပါ။ဟိုအဖာကနေအဆုံးထိတက်ကြည့်ပါ။ကြည့်ပါလေ။ဟုတ်နော်။တင်ပါပါ။ဟင်တင်ပါ။အဲ့ဒီမှာလှုပ်ရှားမှုတည်တယ်လို့ နာရနဲ့သိတာသူတို့နှစ်ခုဘယ်လိုလုပ်နေကြလဲအဲ့ဒီမှာပူထင်ရှားတယ်တပည့်တင်ပါပါဗျာဟောင်းနဲ့ထင်ရှားတယ်တင်ပါပါဗျာဟင်တင်ပါပါဗျာနှာခေါင်းကတက်တာတော့ဒီလောက်မထင်ရှားဘူးတင်ပါပါဗျာစက်တက်နာလေးနာရနဲ့သိတာလို့လုပ်ပုံကိုအပြင်းညာပါနေချက်ချင်းပြနိုင်တယ်တင်ပါပါဗျာသူလည်းကိုရွေ့မဟုတ်ဘူးလား တင်ပါပါဗျာတင်ပါဗျာကာယ ानु ပါဒနာနဲ့ဒုတိယပါဒနာတင်ပါပါတင်ပါဝေဒနာကဥပ္ပါဝေဒဝေဒနာ ानु ပါဒနာနဲ့တင်ပါပါဟုတ်နော်တင်ပါဗျာမှတ်ကြည့်ပါတယ်ဖြစ်ဖြစ်မြောင်မှာတင်ပါဗျာဟင်တင်ပါနေအနာခံယူထမင်းငါယူနေတော့မပြီးတော့ဘူးတင်ပါဗျာတင်ပါဗျာတင်ပါပါဗျာဟင်တင်ပါပါဗျာဟင် တော်တော်ပုံရင်ပါလို့ဝီနီးတိုင်လို့နေနဲ့တိုင်ဟုတ်ပါတော်တော်ပုံရင်တပါတော့ခဏမရှိဘူးလေညပါတော့ကိုစားနောက်တစ်ပါးကျတော့ဘုတို့ခဏတော်စီတယ်ညပါကိုစားအဲတော့ဟိုညပါကိုစားတဲ့အဲကိုတော်ကပြောတယ်တို့ဖဏမရှိဘူးကွာ တော့ခဏတော့မသိဘူးညကတော့ခုစားတာပေါ့ဟုတ်ပါဗျာအဲ့တော့ခဏစီးတဲ့ဘူတော်ပြောတဲ့အဲမသိဘူးလားပေါ့ဟာဒါဘာလို့တို့အများတာမစားဘူးကွာဟိုကခဏတော့အဲမသိဘူးညတော့စားတဲ့ဘူတော်မခံညွန်တော့တို့အများတာမစားဘူးအဲ့တော့ဟိုကမစားငါထားပေါ့ဒီလိုမျိုးပြောတော့ ဖြစ်ဖြစ်ပဲနာတာလည်းဗလာနဲ့မဟုတ်ပဲသမီးရ။ပါဘူးရော။တနာတယ်။ဖြစ်ပုံပြက်ပုံမြင်မှတာဖြစ်တာပြက်တာမြင်ရုံနဲ့မရဘူးသမီး။တနာတယ်။နာတာနဲ့သိတာကို နာတာဘယ်လိုနာတယ်လဲသိတာဘယ်လိုသိတာသိကျင်တာသမီးရတင်ပါဗျာနံပါတ်ရင်အဲ့ဒီနေရာထင်ရှားတယ်တင်ပါဗျာဟုတ်နော်တင်ပါဗျာကောင်းတဲ့သူကကြားနာလို့သမီးရတင်ပါဗျာကောင်းတာဒုဘက်ကအခါဘက်ကကြမ်းပေါ်တယ်ပဲအတိုက်ဖြစ်တဲ့လေကနှုတ်တယ်အတွက်ဒီနေရာကနေဖြစ်ဖြစ်မှုကိုတော်တော်ကြိုးစားနေပါဗျာဟုတ်နော် ပါဗျာတင်ပါဗျာအဲတူတူတော်တော်လေးကိုညံပါမှာပဲဟိုကနာလာကြီးကတော့တော်တော်ကြီးကိုသိတာတာသမီးကတင်ပါဗျာအဲဒီကဖြစ်ဖြစ်မြင်မသိနာလာနဲ့သိတာအလုံးလုံးတာမြင်မသိသမီးကအဲဒါမြင်သိချင်တာတင်ပါဗျာမဟုတ်တာပြောမင်းနေဆရာကဆရာကဟင်သူဘုံကြီးကသူ့ကြောင်းချင်းကမကြည့်ပင်ကြီးဖုတ်ပြသွား အဲ့ဒါဒုက္ခကတော့ကပိယကဟိုဖိုးဖိုးသူတော်ကနေရာကပြည့်စုံတယ်အဲ့တော့ဘုန်းကြီးကဘုန်းကြီးပြောရင်လည်းသူ့တော့တည်တယ်ဆိုသူ့သိခါဘာတိအဘာတိမှာပေါ့မှန်ပါဗျာဆိုတော့အဲ့လိုမပြောချင်ဘူးမကြီးကိုင်းရည်ရင်တော့ဖုတ်နေတာခေါင်းရဲ့ကိုဟုတ်ဗျာပေါင်းပြီးသိချင်တာကဖို့မှန်ပါဗျာ ဟိုတရားလေးကတော့ပါလို့ဒီကိစ္စတင်တော့ပေါ့လားဘုရားဒီကိစ္စတော့လည်းဟင်ဟင်အဲ့တော့မကြီးကိုင်းကိုအကြီးကိုင်းနဲ့ဟဲ့သူတော့မကြီးကိုင်းကြီးကိုင်းတို့ကြီးတယ်တကိုင်းတကိုင်းတို့ကခုနကိုင်းပြရဟုတ်တော့ဘူး ရင်ပေါ့ဒီကံတော့တကိုင်းတကိုင်းသုံးမယ်ခုနှစ်ကိုင်းပြရဟုတ်တယ်ဒီဒီထပ်ခိုင်းရတော့ိုးရင်ကလေးရင်ခိုင်းတော့ဖူးသူတော်ကသိဆိုးလာခုနကိုင်းနေရှိတာလေခဏခဏအကြီးခိုင်းရမှာဆိုဒီပို့ပဲဖုန်းကြီးအသိမဆိုးအောင်ဖုန်းတော်က ပါဘုရားလေးလိုက်ခုနှစ်ကိုင်းဖရာလို့ဆိုတယ်ဟုတ်ပါဗျာအဲဘုရားတင်ရမည်အပေါ်ရန်တင်ပြီးလာလာကြည့်ပြတကိုင်းနှစ်ကိုင်းသုံးကိုင်းလေးကိုင်းငါးကိုင်းဖောက်ကိုင်းပေါ့ဟုတ်ပါဗျာ ဝိပဿနာကဖိတ်လို့မှန်တာမလားတင်ပါလားဗျာဉာဏ်လည်းပါတင်ပါလားဗျာစိတ်ကငါညာလို့နာတင်ပါဗျာစိတ်လည်းပါမှရတာစိတ်မပါတဲ့ဘာလို့ကိုသူတို့ပြောတာတင်ပါရပါဉာဏ်လည်းပါမှတင်ပါတင်ပါဗျာဟင်ကဘုံတို့မကြီးကြီးရေတို့ညာမပါတော့ဖို့မမြင်ဘူးပေါ့တင်ပါပါဗျာညာပါမှဖို့မြင်ပါတင်ပါပါဗျာ မွေးကြီးကကလည်းမွေးချောက်တော့ဘုပုကောမွေးချောက်တော့ဗျာဒီစီမတော့ပါပါဗျာဒီမရှင်နဲ့မွေးချောက်ချောက်နဲ့ပြန်ပါဗျာအဲအာထုပုဂ္ဂိုလ်အာထုတောက်အောင်ပြောတာမလားပါဗျာအသုံးတရာယူသွားဗျာပါပါဗျာပြန်ပါလေဗျာ Amen.